အခန်းကြီး30အငယ်1မှ3ရှင်မြေအာရွှေရုသည်မြေကြီးပေါ်၌၎င်းပင်လယ်တွင်ရှိသောကျွန်းတို့ပေါ်၌၎င်းငွေတော်ခွဲချောင်းအဆရှိသောအာနာတကိုးတော်နှင့်စီရင်သမျှသောအမှုရာများနှင့်တကွာချီးမြှောက်တော်မူခြင်းကိုခံရသောမော်ဒကဲ၏ဘုံတကိုထင်ရှားသောအချင်းရာတို့သည် မေတိပေရတိရာဇဝင်တို့၌ရေးထားလျက်ရှိ၏ယူဒမျိုးသား မော်ဒကဲသည်ရှင်မင်းအာရွှေရုအောက်၌အမျက်ဆုံးသောအရာကိုရ၍ယူဒလူတို့တွင်ဘုံချီ၏မိမိအမျိုး၏အကျိုးစီးပွားကိုပြုစုလျက်အမျိုးသားချင်းအပေါင်းတို့အားမင်္ဂလာစကားကိုသာ ပြောလျက်မိမိအမျိုးသားချင်းအပေါင်းတို့တွင် မျက်နာရသောသူဖြစ်သည်ဧတထာဝတ္ထုပြီး၏